န်းကြီးတို့ဗာတရားဟောရမှာလဲဟမ်ဗာတရားဟောရမလဲဗါရဲဝိပဿနာအခြေခံတရားတနေ့ကဘာဟောခဲ့ဟမ် သီလသမာဓိပညာသီလသမာဓိပညာသီလကအခြေခံအုံမြင့်သမာဓိကအဆောက်ကိုယ်တဲ့ပညာကအမိုးအထွတ်အုံမြင့်ခိုင်ရင်အဆောက်ကိုယ်တယ်လဲခိုင်ကနေအဆောက်ကိုယ်တိုင်းခိုင်ကရင် အမိုးအထုပ်ကိုကောင်းကောင်းတင်နိုင်တယ်တဲ့ဒါကြောင့်အခြေခံဖြစ်တဲ့သီလခိုင်ရမယ်သီလေပဋိဌာယသီလနိဋ္ဌာယစတ္တာရောတတိပဋ္ဌာနေဘာဝေယတိသီလေစင်ကြယ်ပြည့်စုံသောကိုကျင့်သီလ၌ပဋိဌာယတည်၍ သီလံစင်ကြယ်ပြည့်စုံသောကိုကျင့်သီလကိုနေသာယအမိပြု၍စတ္တာရောတတိပဋ္ဌာနေတတိပဋ္ဌာန်တရား၄ပါးတို့ကိုဘာဝေယာတိပွားများလေလောတတိပဋ္ဌာန်တရားပွားများတာကသမာဓိအကျင့်ပညာအကျင့်သီလဆောင်ထိန်းတာကသီလအကျင့် တမာရီအကျင့်ဖြစ်တဲ့တမာရီအကျင့်ပညာအကျင့်ဖြစ်တဲ့တတိပဋ္ဌာန်တရားပွားများဖို့ရာပထမဆုံးသီလပြည့်စုံစင်ကြယ်ရမယ်သီလပြည့်စုံစင်ကြယ်မှစင်ကြယ်ပြည့်စုံတဲ့သီလပေါ်အခြေခံပြီးတော့တတိပဋ္ဌာန်တရား၄ပါးပွားများရမယ်။ဒါသီလဆိုတာပါလဲ။ပါတယ်။ ကိုယ်နဲ့နှုတ်ကို အပြစ်ကင်းအောင်ဆောင်စည်းထိန်သိမ်းခြင်းတမာရီဆိုတာကဘာလဲဟွန်းတမာရီဆိုတာကဘာလဲစိတ်စုစည်းစူးစိုက်တည်ငြိမ်မှု သမာဓိကပါလဲစိတ်စုစည်းစူးစိုက်တည်ငြိမ်မှုစိတ်ကစုစည်းမှုမရှိဘဲနဲ့ပြန့်နေရင်တမာရီခေါ်ပါမလားမခေါ်ဘူးမစူးစိုက်ဖဲနဲ့အပေါ်ယံမှာပဲအာယုံကိုသိနေရင်လည်းတမာရီမခေါ်ဘူးမတည်ငြိမ်ရင်လည်း သမာဓိမခေါ်ဘူးစုစီစူးဆိုင်တည်ငြိမ်နာမသမာဓိသမာဓိဆိုတဲ့စကားလုံးကပါဠိဘာသာသဘောအရဆိုရင်သုံးလုံးပေါင်းထားတယ်တမ်အာဒီတမ်ရဲ့အာရဲ့ဒီရဲ့သုံးလုံးပေါင်းထားတယ်တမ်ဆိုတာကသမတ္တတမ် အာကအာဒီကတောက်ချရေလုံးကြီးတင်ဒီတမ်ငါတံကဒိတ်တဝါလို့ဖွင့်တယ်အဓိပ္ပာယ်ကစုယုံ၍ဆိုလိုတာကစုစုစည်းစည်းပြန့်ပြန့်ကျဲကျဲမဟုတ်ဘူးအာကစူးစူးဆိုင်ဆိုင်ဒီကထားတာ စုစုစည်းစည်းစူးစူးဆိုင်ဆိုင်ထားတာဘာကိုလဲစိတ်ကိုဘယ်မှာလဲအာယုံပေါ်မှာအရှုခံအာယုံပေါ်မှာဒါကြောင့်အရှုခံအာယုံပေါ်မှာစိတ်ကိုစုစည်းစူးဆိုင်ထားတာကိုတမာတိအဲ့ဒါကိုပဲအများနာလဲလွှဲအောင်စုစည်းစူးဆိုင်တည်ငြိမ်နေမှုဟုတ်ကလား တမ်အာဒီမြန်မြန်ဖတ်တော့တမာတိဟုတ်ကလားတမာတိဆိုတာဘာလဲစိတ်အာယုံ10ခုလောက်မှစုစည်းစုဆိုင်တည်ငြိမ်နေဘူးဟုတ်ကလားဟမ်အာယုံဟုတ်ကလား 10ခုလောက်ပေါ်မှာစုစည်းတာမဟုတ်ဘူးလား10ခုလောက်ပေါ်မှာဆိုစုစည်းနေမလားပြန့်နေမလားအဲအာယုံတစ်ခုထဲမှာစုစည်းစုဆိုင်တည်ငြိမ်နေမှုအဲ့ဒီအဲပြီးတော့ပညာပညာဆိုတာထိုးတွင်သိမြင်ခြင်းမြင်ဆိုတာကတော့ ထဲ့နေကြတွဲသုံးစကလုံးမှန်တော့သိတာထိုးတွင်းပြီးသိတာပညာဆိုတာထိုးတွင်းသိခြင်းပါဠိကလည်းသိမြင်တယ်လို့သုံးတယ်ထိုးတွင်းသိခြင်းဘာကိုထိုးတွင်းသိတာလဲလို့ဆိုတော့ယုံနဲ့နံကိုထိုးတွင်းသိတာ န္ဓာကိုယ်ခေါ်တဲ့ယုတ်စိတ်ခေါ်တဲ့နာအဲ့ဒီယုံတဲ့နာကို ထိုးတွင်းသိတာဒီတဲ့ဘိုးသေးကြအောင်ဆိုရင်ယုံတဲ့နာမှာရှိတဲ့မမြဲဆင်းရဲပုဂ္ဂိုလ်တ attva မဟုတ်ဆိုတဲ့သဘောသုံးမျိုးကို ထိုးတွင်းသိတာ ဟုတ်ပြီလားနားလည်ပြီလားဘလို့နားလည်သလဲပညာဆိုတာဘာလဲဘာထိုးတွင်သိတာလဲယုံနဲ့နာမှာရှိတဲ့မမြဲဆင်းရဲပုဂ္ဂိုလ်တ attva အတ္တမဟုတ်တဲ့သဘောကို ထိုးတွင်သိခြင်းထိုးတွင်သိတာမှာနှမျိုးရှိတယ်ယုံ nant ရဲ့သဘာဝကိုထိုးတွင်သိတာကဝိပဿနာပညာယုံ nant ရဲ့သဘာဝဆိုတာခုနပြောတဲ့လက္ခဏာရေးသုံးပါအနိစ္စ ဒုက္ခအနတ္တအဲ့ဒီယုံနာရဲ့သဘာဝကို ထိုးထွင်းသိတာကဝိပဿနာပညာအရိယသစ္စာ၄ပါးထိုးထွင်းသိတာကမက်ဖို့ပညာနှမျိုးယုံနံတဘာဝထိုးထွင်းသိတဲ့ပညာဝိပဿနာပညာကလောကီ အရိယသစ္စာ၄ပါးထိုးတွင်းသိတဲ့မေဖို့ပညာကလောကုတ္တရာပညာဘယ်နှမျိုးရှိလဲပါပါလဲဝိပဿနာပညာမေဖို့ပညာ တနည်းလောကီပညာလောကုတ္တရာပညာဝိပဿနာပညာဆိုတာကဘလို့ဟာလဲယုံနံတဘာဝကိုထိုးတွင်သိတာကဝိပဿနာပညာမက်ဖို့ပညာဆိုတာဘယ်လိုဟာလဲအရိယသစ္စာ၄ပါးကိုထိုးတွင်သိတာက မက်ဖို့ပညာဟုတ်ပြီလားလောကီပညာဆိုတာကဘယ်ဟာလဲဘာကိုသိတယ်လဲယုံနံတဘာဝကိုထိုးထွင်းသိတယ်လောကုတ္တရာပညာဆိုတာကဘယ်ဟာလဲအရိယသစ္စာ၄ပါးထိုးထွင်းသိတဲ့မေဖို့ပညာဟုတ်ကဲ့လား အိုသီလရှင်ကလက်ဥလည်းမရှိပါလားလက်ဥလည်းမရှိဘူးငိုင်လည်းငိုင်နေတယ်မလေးသီးတွေလည်းကြာလို့မနေ့ကရောက်တာနဲ့တူတယ်ကြာအာယုံဆိုင်နားထောင်ဒါကြတယောက်တည်းခေါ်ပြီးမေးလိုက်လို့မသိပဲနေဦးမယ်နားမလဲပဲနေဦးမယ်ထိုင်တာကခါဖြောင်းမြောင်းမမထိုင်ရတယ်ခါဖြောင်းမြောင်းမမထိုင်မှစိတ်က ever alert ever active ဖြစ်တယ် အဲ့ဒါမှသိဖို့အစဉ်သင်းဖြစ်တယ်ဟုတ်ပြီလားဘာဟုတ်တာလဲဟမ်ပါတယ်လောကိပညာနဲ့လောကုတ္တရာပညာဝိပဿနာပညာနဲ့မက်ဖို့ပညာဝိပဿနာပညာဆိုတာဘယ်ဟာလဲ ထိုတွင်သိခြင်းမေဖို့ပညာဆိုတာကအရိယသစ္စာ၄ပါးထိုတွင်သိခြင်းအရိယသစ္စာ၄ပါးဆိုတာကဘယ်ဟာတွေလဲဒုက္ခသစ္စာဒုက္ခသစ္စာဆိုတာဘာလဲ သမုဒိယသစ္စာဆိုတာနိရောဓသစ္စာဆိုတာမဂ္ဂသစ္စာဆိုတာဆင်းရဲချုပ်ငြိမ်းရာသို့ရောက်ကြောင်းအကျင့်လားအမှန်တရားဒုက္ခသစ္စာဆိုတာတောပြောတာလားတောင်ပြောတာလား ယုံနဲ့နာဟာဒုက္ခသစ္စာဆင်းရဲမှန်ပဲဒါဖြင့်သမှုရိယသစ္စာဆင်းရဲဖြစ်ကြောင်းမှန်ကဘယ်သူလဲတဏှာလောဘဆိုတာပါဠိစကားဘုန်းကြီးနားမလည်ဘူးဗမာလိုပြောလိုခြင်းတတ်မဲ့နှစ်သက်တွေ့တာရာကသမှုရိယသစ္စာ င်းရဲဖြစ်ခြင်းရဲ့အကြောင်းအမှန်လိုချင်ရင်လည်းဆင်းရဲတယ်တတ်မဲ့ရင်လည်းဆင်းရဲတယ်နှစ်သက်ရင်လည်းဆင်းရဲတယ်တွေ့တာရင်လည်းဆင်းရဲတယ်ချစ်ခင်ရင်လည်းဆင်းရဲတယ်သိကြသလားညှိနေရင်ရောညှိရင်လည်းဆင်းရဲတယ်တဲ့အဲ့ဒီလိုချင်တဲ့တတ်မဲ့တဲ့နှစ်သက်တဲ့တွေ့တာတဲ့ ချစ်ခင်နဲ့ညီးတဲ့သဘောကိုတဏှာသို့မဟုတ်လောဘဟုတ်တယ်မလားအင်္ဂလိပ်လိုတော့ပါလဲဟမ် attachment attachment ညီနာပါတယ်တော့ attachment သမုဒိယသစ္စာဆင်းရဲဖြစ်ကြောင်းအမှန်တရားဆိုတာ attachment တစုံတစ်ခုပေါ်မှာညှိနေပြီ attachment ဖြစ်နေပြီဆိုရင်တော့သိကြတာကဘာလဲဆင်းရဲဟုတ်တယ်မဟုတ်လားသဘောပေါက်သလားမယုံမရှိနဲ့ဟမ်မယုံမရှိနဲ့ပါတော့ကိုယ်တွေ့ပေါ့ ဒါတဏှာလောဘမကဲနိုင်တဲ့ပုဂ္ဂိုလ်မှန်များမရှိဘူးလားရှိပါတယ်ရှိနေတာပဲတချို့ကအဝတ်ပေါ် attachment ဖြစ်တယ်တချို့ကအစားပေါ် attachment ဖြစ်တယ်တချို့ကငပိပေါ် attachment ဖြစ်တယ်တချို့ကခြင်ဘတ်ပေါ် attachment ဖြစ်တယ်မဟုတ်ဘူးလားတချို့ကကားကောင်းကောင်းပေါ် attachment ဖြစ်တယ်တချို့ကမိတ်ဆွေသင်္ဃပေါ် attachment ဖြစ်တယ်တချို့ကသားပေါ်သမီးပေါ် attachment ဖြစ်တယ်တချို့ကမိဘပေါ် attachment ဖြစ်တယ်မဟုတ်ဘူးလား မသေးကြဘူးလားဒါပြင်အဲ့ထဲမှာအဆိုးဆုံး attachment ကဘယ်ဟာလဲအဲ့ဒါပေါ့မဟုတ်လားအဆိုးဆုံး attachment ကအဲ့ဒါပေါ့အဲ့ဒီဟာကိုသမုဒယသစ္စာဆင်းရဲဖြစ်ကြောင်းအမှန်တရားသိကြသလားအမှန်တန်သိကြတယ် နော်မြတ်စွာဘုရားဘာကြောင့်များဒီလောက်သေးကြအောင်ဟောတာလည်းမသိပါဘူးဟမ်ဘာကြောင့်ဒီလောက်သေးကြအောင်ဟောတာလဲကိုယ်တိုင်ကျင့်လို့ကိုယ်တိုင်တွေ့ထားလို့ဒီလိုမဟုတ်လားကိုယ်တွေ့တရားဆိုတာအဲ့ဒါသေးကြအသေးကြဆုံးပေါ့သူများပြောတဲ့တရားဆိုရင်ဒါသိမသေးကြသေးဘူး ဒါကြောင့်မလို့တရားတော်ရဲ့ဂုံထဲမှာပါတယ်မဟုတ်လားပါတယ်တော့ဘယ်ဂုံတော့ဟမ်တန်ဒိဋ္ဌိကဟုတ်တယ်မလားတန်ဒိဋ္ဌိကောသူများပြောကြစကားနှင့်မြမယုံရပဲ ကျမ်းနာကိုယ်တိုင်သိမြင်နိုင်သောတရားတော်မြတ်ပါပေသည်ကိုယ်တိုင်မှတွေ့ကိုယ်တိုင်သိပြီဆိုတဲ့အခါကျတော့မယုံစရာရှိသေးလားမသေးကြစရာရောရှိသေးလားမရှိဘူးသေးကြတယ်ဒါကြောင့်သမှုရိယသစ္စာလိုခြင်းတတ်မဲ့နှစ်သက်တွေ့တာချစ်ခင်နာကဆင်းရဲဖြစ်ခြင်းရဲ့အကြောင်းတရားအမှန်မသေးကြဘူးလားသေးကြတယ် နောက်និရောဓသစ္စာဆိုတာဘယ်ဟာလဲဆင်းရဲချုပ်ငြိမ်းခြင်းအမှန်တရားဟုတ်ကဲ့လားပါတယ်တော့ဆင်းရဲမှရှိရင်ဆင်းရဲငြိမ်းတဲ့သဘောရှိရမယ်ပေါ့မဟုတ်ဘူးလားဆင်းရဲငြိမ်းတဲ့သဘောရှိရမယ်အလင်းရှိရင်အမှောင်ရှိရမယ်အမှောင်ရှိရင်လည်းအလင်းရှိရမယ် အမဲရှိရင်အဖြူရှိရမယ်အတူရှိရင်အရှည်ရှိရမယ်ဟုတ်ကဲ့လားအတူပဲရှိတယ်အရှည်မရှိဘူးဆိုရင် ဟုတ်ပါမလားမဟုတ်ဘူးအတူလို့ဖြစ်လာတာကိုက အရှည်နဲ့သွားနှိုင်းစာလိုက်လို့အတူလို့ဖြစ်လာတာမဟုတ်လားအဲ့တော့အတူရှိတယ်ဆိုကြဲကဒါကြောင့်ဆင်းရဲရှိတယ်ဆိုကြဲကမုတ်ချချမ်းသာဆင်းရဲငြိမ်းတဲ့သဘော ရှိရမယ်အဲ့ဒီဆင်းရဲငြိမ်းတဲ့သဘောကိုဘာခေါ်လဲနိရောဓသစ္စာဟုတ်ကဲ့လားဒါဖြင့်ဒီနေရာလေးပြောဖို့တော့မဟုတ်သေးပါဘူးဒါပေမဲ့လို့ရပ်ပြီးတော့နည်းနည်းလေးခလုတ်ကလေးတိုက်လိုက်အောင်နော်တရားခလုတ်တိုက်အောင်ဆင်းရဲငြိမ်းတယ်ဆိုတာဘယ်လိုမှဆင်းရဲငြိမ်းတယ်လဲ ဟမ်ကိလေသာငြိမ်းမှငြိမ်းငြိမ်းနေဟုတ်တယ်မဟုတ်လားအခုသစ္စာ၄ပါးအကြောင်းအကျိုးသဘောနဲ့ပြောရင်ဆင်းရဲဘာကြောင့်ဖြစ်တယ်လဲဆင်းရဲဘာကြောင့်ဖြစ်တယ်လဲဩ သမုဒိယသစ္စာကြောင့်ဒုက္ခသစ္စာ ဖြစ်တာမဟုတ်လားမဟုတ်ဘူးလားသစ္စာလေးပါးသဘောအရာသမုဒိယသစ္စာကဘာလဲဟုတ်ပြီဘယ်ဟာလဲဒီတော့လိုခြင်းရင်ဆင်းရဲတဲ့တတ်မဲ့ရင်နှစ်သက်ရင်ချစ်ခင်ရင် တွေ့တာရင်ဆင်းရဲတယ်ဒီလိုမဟုတ်လားဒါဖြင့်ဘယ်လိုဆိုရင်မဆင်းရဲသလဲ အဲ့ဒါပေါ့မလိုချင်ရင်မဆင်းရဲဘူးမတတ်မဲ့ရင်မဆင်းရဲဘူးမနှစ်သက်ရင်မဆင်းရဲဘူးမချစ်ခင်ရင်မဆင်းရဲဘူးမတွေ့တာရင်မဆင်းရဲဘူးမညှိရင်မဆင်းရဲဘူးဟောမသိကြဘူးလားအဲ့တော့ဆင်းရဲငြိမ့်တယ်ဆိုတာလိုချင်တတ်မဲ့နှစ်သက်တွေ့တာမှုမရှိရင်ဆင်းရဲငြိမ့်တယ်ဒီလိုမဟုတ်လား ဆင်းရဲဖြစ်တာကိုကလိုချင်တတ်မဲ့နှစ်သက် တွေ့တာလို့ဖြစ်တာဆိုတော့လိုချင်တတ်မဲ့နှစ်သက်တွေ့တာမှုမရှိရင်ဆင်းရဲဘယ်လိုလုပ်ဖြစ်အောင်မလဲမဖြစ်တော့ဘူးအဲ့တော့ဆင်းရဲမငြိမ့်မိဘူးလားသိကြသလားဒါကြောင့်ဆင်းရဲငြိမ့်ရင်ရင်ဘာလုပ်ရမလဲလိုချင်တတ်မဲ့နှစ်သက်တွေ့တာချစ်ခင်မှုကိုပယ်ပါဟုတ်ကလား ဘာလုပ်ရမှာလဲပယ်ရမယ်ပယ်နိုင်မှမလားအမဲပါဇက်ကဟုတ်လားနှုတ်ပယ်ရတော့တဲလွယ်လာပဲစိတ်ပယ်ခဲနေတယ်မဟုတ်လားစိတ်ပယ်ကြမခက်ဘူးလားခဲလိုက်တာနှုတ်ပယ်ရတော့လွယ်တာစိတ်ပယ်ခဲနေတယ် အဲ့ဒီလိုခြင်းတတ်မဲ့နှစ်သက်တွေ့တာမှုပယ်နိုင်လို့မလိုခြင်းမတတ်မဲ့မနှစ်သက်မတွေ့တာဘူးဆိုရင်တော့ဆင်းရဲငြိမ့်ပြီនិရောဓသစ္စာဟုတ်တယ်မဟုတ်လားอืมဆင်းရဲငြိမ့်ပြီအဲ့និရောဓသစ္စာဆိုတာနတ်ပြည်ပြောတာလားဗြဟ္မပြည်ပြောတာလားဟမ်ဟုတ်ကဲ့လားနိဗ္ဗာန်ကဘယ်မှာလဲဟမ် ဟုတ်ပြီဘယ်မှာလဲအဲ့ဒါလက်ညှိုးထုတ်ပြဟမ်ခန္ဓာကိုယ်မှာနိဗ္ဗာန်ကခန္ဓာကိုယ်မှာလားဗါတဲ့အဲ့ဒါယုံနဲ့နံချုပ်ငိမ့်သွားရင်အေးယုံနဲ့နံကိုဒုက္ခသစ္စာခေါ်တာမဟုတ်လား ဆင်းရဲအမှန်တရားဆိုတော့အဲ့ဒီယုံနံချုပ်ပြီဆိုတော့ဆင်းရဲမရှိတော့ဘူးအဲ့ဒါကိုနိဗ္ဗာန်ဒီလိုမဟုတ်လားဒါဖြင့်အဲ့ဒီယုံနံချုပ်ငိမ့်တယ်ဆိုတာဘယ်မှာချုပ်ငိမ့်တော့ဟမ်ဒီပါအောင်မိငိမ့်တယ်ဆိုတာမိုးပေါ်မှာငိမ့်သလားကောင်းငင်မှာငိမ့်သလားဘယ်မှာငိမ့်တော့ မိဘမှငြိမ့်တယ်ဟုတ်တယ်မလားအဲ့တော့မီးငြိမ့်တယ်ဆိုတာမီးရှိတဲ့နေရာမှာငြိမ့်လို့ရမှာပေါ့မီးမရှိတဲ့နေရာမီးငြိမ့်လို့ရမလားဒါဖြင့်ဆင်းရဲငြိမ့်တယ်ဆိုတာကဘယ်မှငြိမ့်တယ်လဲဘာဖြစ်လို့ခန္ဓာကိုယ်မှာငြိမ့်ရတာလဲဆင်းရဲကခန္ဓာကိုယ်မှာပဲရှိလို့ဒီလိုမဟုတ်လားအဲ့ဒါ မီးရှိရာမှာမီးငြိမ်းတယ်လို့ဆင်းရဲရှိရာမှာဆင်းရဲငြိမ်းတယ်ဟုတ်တယ်မလားဒါကြောင့်မလို့ဆင်းရဲကဘယ်မှာရှိတယ်လဲဆိုတော့ယုတ်ခန္ဓာနာမ်ခန္ဓာမှာရှိတယ်ဒါကြောင့်ဆင်းရဲငြိမ်းတာဟာယုတ်ခန္ဓာနာမ်ခန္ဓာမှာပဲဒါဖြင့်နိဗ္ဗာန်ဘယ်မလဲလက်ညှိုးထုတ်ပြပါဆိုရင်ဘယ်မှာလဲခန္ဓာကိုယ်မှာမဟုတ်ဘူးလား မြတ်စွာဘုရားကရောဟိတတနတ်သားဆိုတာကိုမိတ်ကြတဲ့ဣမသမိန်ယေဝဗျာမမတ်တေကလေဝရေသဝိညာဏကေသမနကေလောကံပိပညပေမိလောကသမှုရိယံပိပညပေမိလောကនិရောဓံတိပိပညပေမိလောကនិရောဓဂာမိနိပฏิပဒံပိပညပေမိ ဒီလိုမိတ်ကြတယ်နားလဲတယ်မဟုတ်လားဟမ်မလဲဘူးအဲဒါလောက်ရှင်းနေတာကိုမလဲဘူးဟမ်သာဝိညာဏကေသမတကေစိတ်ရှိသောဗျာမမတ္တေတလံမြလတ်သောဣမတမိန်ယေဝကလေဝရေဤခန္ဓာကိုယ်၌သာလင် စိတ်နဲ့တဝဖြစ်တဲ့ဒီခန္ဓာကိုယ်မှာတဲ့လောကံပိဆင်းရဲအမှန်တရားဒုက္ခသစ္စာကိုလည်းပင်ညေပေမိငါဖျားဟောတော်မူ၏လောကသမှုရိယံပိဆင်းရဲဖြစ်ခြင်းရဲ့အကြောင်းသမှုရိယသစ္စာကိုလည်းငါဖျားဟောတော်မူ၏လောကနိရောဓံပိဆင်းရဲချုပ်ငြိမ်းခြင်းအမှန်နိဗ္ဗာန်ကိုလည်းငါဖျားဟောတော်မူ၏ လောကနိရောဓဂါမိနိပฏิပဒံပိဆင်းရဲချုပ်ငြိမ်းကြောင်းအကျင့်လန်းအမှန်ကိုလည်းပဲငါဖရာဟောတော်မူ၏တဲ့။ဘာပြောတာလဲ။ဒီခန္ဓာကိုယ်မှာပဲဆင်းရဲလည်းရှိတာဆင်းရဲရှိတာလည်းဒီခန္ဓာကိုယ်မှာပဲတဲ့။ဆင်းရဲဖြစ်ခြင်းရဲ့အကြောင်းကလည်းဒီခန္ဓာကိုယ်မှာပဲတဲ့။ဆင်းရဲချုပ်ငြိမ်းတာကလည်း ဒီခန္ဓာကိုယ်မှာပဲတဲ့ဆင်းရဲချုပ်ငြိမ်းကြောင်းအကျင့်လန်းကလည်းဒီခန္ဓာကိုယ်မှာပဲတဲ့ချုပ်ငြိမ်းကြောင်းအကျင့်ကိုကျင့်ရင်ဆင်းရဲကို အမှန်တိုင်းသိတယ်သိတဲ့အတွက်ဆင်းရဲကို လိုချင်တဲ့တဏှာလောဘငြိမ်းရောသိလို့ငြိမ်းတာဆင်းရဲကိုလိုချင်တဲ့တဏှာလောဘငြိမ်းမရှိတဲ့အခါကျတော့အကြောင်းငြိမ်းတော့အကျိုးဆင်းရဲလည်း မဖြစ်ပေါ်တော့ဘူးဆင်းရဲငြိမ်းရောဟုတ်တယ်မလားအဲ့ဒီအာလုံးဟာခန္ဓာကိုယ်မှာပဲတဲ့ဟုတ်သလားသိကြသလားဒါကြောင့်မလို့တရားရှာ ကိုမှာလို့မပြောဘူးလားဟုတ်ကဲ့လားတရားရှာဘယ်မှာတဲ့တော့ကိုမှာတဲ့ဒီခန္ဓာကိုယ်မှာပဲဆင်းရဲငြိမ်းချောင်းအကျင့်ရှိတယ်တဲ့ဒီခန္ဓာကိုယ်ကြီးပဲဆင်းရဲပဲတဲ့ ဒီခန္ဓာကိုယ်မှာပဲဆင်းရဲဖြစ်ခြင်းရဲ့အကြောင်းလိုချင်တာတွေတတ်မြတ်တာတွေနှစ်သက်တာတွေတွေ့တာတွေချစ်ခင်တာတွေရှိနေတာတဲ့အဲ့ဒါတွေငြိမ့်တယ်ဆိုတာလည်းပဲဒီခန္ဓာကိုယ်မှာပဲငြိမ့်တယ်တဲ့လိုချင်တဲ့သဘောတတ်မြတ်တဲ့သဘောနှစ်သက်တဲ့သဘော ချစ်ခင်တဲ့သဘောရှိတယ်ဆိုတော့သူတို့မရှိတဲ့သဘောမရှိဘူးလားရှိတဲ့သဘောရှိရင် မရှိတဲ့သဘောလည်း ကြည့်ရမယ်အိုင်စတိုင်ရဲ့ relativity theory ဆိုတာဒါပြောတာသဘောပေါက်သလားရှင်ကြည့်တာပြောတာရှင်ကြည့်တော့အမဲအတွေ့တော့ဟောအဖြူဆိုတာရှိရအောင်မယ်အတူတွေ့တော့အရှိဆိုတာရှိရအောင်မယ်အပိန်တွေ့တော့ဘဝဆိုတာရှိရအောင်မယ် အဲ့လိုပြောတာဒီနေ့တော့လိုချင်တတ်မဲ့နှစ်သက်တွေ့တာတဲ့သဘောရှိရင်အဲ့ဒီသဘောမရှိတဲ့သဘာဝလည်းရှိရအောင်မယ်ဒီလိုမဟုတ်လားဒါပြင်အဲ့ဒီသဘောမရှိတဲ့သဘာဝမှရှိရင်အဲ့ဒီသဘောမရှိတဲ့ငြိမ့်တဲ့ကင်းတဲ့သဘာဝကို ရအောင် လုပ်တဲ့နီလန်လည်းရှိရမယ်လို့မယူဆနိုင်ဘူးလားယူဆနိုင်တယ် အဲ့တော့အဲ့ဒီလိုချင်တတ်မဲ့နှစ်သက်တွေ့တာတဲ့သဘောမရှိတဲ့မရှိအောင်ရလောက်တဲ့နီလန်းဟာဘယ်နီလန်းလဲဘယ်ဟာတော့မဂ္ဂင်၈ပါးမဂ္ဂသစ္စာတရားမဂ္ဂသစ္စာဆိုတာဘယ်မှာရှိသလဲဟမ်ခန္ဓာကိုယ်မှာပဲပေါ့ ခန္ဓာကိုယ်မှာမေဃသစ္စာ ရှိတယ်ဆိုတာအရက်တောက်နေတဲ့လူစီမှာရှိတာလားဖဲရိုက်နေတဲ့လူစီမှာရှိတာလားခိုးဝှက်နေတဲ့လူစီမှာရှိတာလားဘယ်မှာရှိရသတိပဋ္ဌာန်ဝိပဿနာရှင်းကြံပွားများ အာထုတ်သူရဲ့တဏ္ဍာမှာမေဃသစ္စာ ရှိတယ်ဒီလိုမဟုတ်လားမကျင့်တဲ့ပုဂ္ဂိုလ်ရဲ့ခန္ဓာကိုယ်မှာတော့မေဃသစ္စာရှိရလား မရှိဘူးဒီတော့အဲ့ဒီမကသစ္စာခေါ်တဲ့အကျင့်လန်းအမှန်ကိုကျင့်ပြီဆိုလို့ရှိရင်တော့ဒုက္ခသစ္စာဆင်းရဲကိုပိုင်ပိုင်းခြားခြားသိတယ်ဒီလိုမဟုတ်လားဆင်းရဲပိုင်ပိုင်ခြားခြားသိတော့ဆင်းရဲဖြစ်တဲ့ရုပ်ခန္ဓာနာမ်ခန္ဓာဘောမှာ လိုချင်မှုလည်းမရှိတော့ဘူးတတ်မဲ့မှုလည်းမရှိတော့ဘူးနှစ်သက်မှုလည်းမရှိတော့ဘူးရှုခင်မှုလည်းမရှိတော့ဘူး အဲ့ဒါလိုလိုချင်တတ်မဲ့နှစ်သက်တွေ့တာချစ်ခင်မှုမရှိဘူးဆိုလို့ရှိရင်တော့သူ့ကြောင့်ဖြစ်ပေါ်မဲ့ဆင်းရဲဖြစ်ပေါ်အောင်မလားမဖြစ်ပေါ်တော့ဘူးနိုင်ငံခြားသားတွေကိုဘုရားဘာသာတရားဟောရင်အဲ့ဒီသစ္စာ၄ပါးကစဟောရတယ်မြန်မာကတော့အောက်မေ့တယ်သစ္စာ၄ပါးဆိုတာ တရားအဆင့်သိမ့်မြင့်နေတယ်ဒိုးနဲ့မတော်ဘူးလို့အဲ့လိုအောင်မိနေတာအမှန်ကသစ္စာ၄ပါးကအခြေခံတရားပဲပြောလို့နားလည်လွယ်တယ်အဲနားမလဲဘူးလားနားလည်လွယ်တယ်အဲ့ဒီပြောတဲ့အခါကျတော့အကြောင်းအကျိုးလှည့်ပြောတော့ဆင်းရဲကို မသိလို့ င်းရဲကိုဆင်းရဲမှမသိလို့လိုချင်တတ်မဲ့နှစ်သက်တွေ့တန်းနေတာဆင်းရဲမှန်သိပြီဆိုရင်လိုမလိုချင်တော့ဘူးမတတ်မဲ့တော့ဘူးမနှစ်သက်တော့မတွေ့တာတော့လို့တချို့များအိမ်အောင်ကြပြီးတော့၄၅၆နှစ်ရှိတဲ့အခါကျတော့ကလေးကလည်း၂ယောက်၃ယောက်ဖြစ်လာ ဝင်ငွေကလည်းအာသေးစားဈေးတောက်ဈေးကလည်းကြီးဘယ်လို့မှမလောက်နိုင်မငှနိုင်တဲ့အခါကျတော့ဘာဖြစ်လာဟမ်ဆင်းရဲမှန်သိမလားဘူးလားသိလာတယ်အဲ့ဒီခါကျတော့ညင်းငွေပါတယ်ဖះလွတ်ချင်လှပါပြီတဲ့ဟော အရင်တုန်းကတော့အဲ့ဒီညီးငွေ့တယ်လွတ်ချင်တယ်ဆိုတော့တဘာဝအဲ့ဒီစိတ်သူ့ရှိသလားမရှိဘူးအဲ့ဒါဘာလို့ဘာကြောင့်မရှိသေးတာလဲဟမ်မသိလို့ဟုတ်လားမသိလို့အခုလွန်ပြီးတဲ့အခါကျတော့ထိတ်ချမှဓမြမှန်းသိဆိုသလိုဆင်းရဲနဲ့ဓဋ္ဌိတိုးမှပဲ အမေကဲပါဘကဲပါနဲ့မရှူနိုင်မကဲနိုင် ဖြစ်တော့ညီငွေလှပါပြီလွတ်ချင်လှပါပြီလို့ဖြစ်တာဘာကြောင့်တော့ဆင်းရဲကို ပိုင်းပိုင်းခြားခြားသိလို့သူဝတ္ထုတွေဖတ်ပြီးသိတာလားမဟုတ်ပါဘူးဘယ်လိုသိတာအဟဲအဲ့ဒီအဲ့ဒီအသိတဲ့သိကြတာရှိအောင်မလားမရှိတော့ဘူး အဲ့ဒါလောက်မှသေးသေးချာချာသိပြီဆိုတော့ညီငွေလှပါပြီလွတ်ချင်လှပါပြီပါဇက်ကမမီပဲနေပါဦးမလားနေတော့ဘူးဒါဖြင့်ကဲညီငွေလှရင်လွတ်ချင်ရင်လွတ်အောင်လုပ်ပြောတဲ့အခါကျတော့ဖြစ်သေးပါဘူးတာဝန်တွေရှိသေးဝတရားတွေရှိသေးဟုတ်တယ်မဟုတ်လားအဲ့ဒါနဲ့ပဲတစ်ခါပြန်နစ်သွားပြန်ဘယ်ထက်နစ်သွား င်ရတဲ့ပြန်နစ်သွားပြန်အဲ့ဒါလိုနဲ့လုံးချလိုက်တာထွက်လည်းမထွက်နိုင်မိပြီးမှတော့ထွက်ဝရအမှန်ခဲရနာပေါ့မမိခင်ကတည်းကကြိုတင်ပြီးမိတော့မှပဲမိရဖြစ်ရင်တော့မချီတော့ဘူးလို့ကြိုတင်သိမှသာလွတ်အောင်ယုံနိုင်တာမဟုတ်လားမိပြီးမှဆိုရင်တော့မလွယ်ဘူးအဲသိတာကလည်းမိပြီးမှပဲသိကြတာများတယ် အဲဗမာစကားထိတ်ချမှဓမြမှန်းသိဆိုလို့ဟုတ်ကဲ့လားအဲ့ဒါမိပြီးမှပဲသိတယ်အဲ့တော့ဆင်းရဲကိုဆင်းရဲမှန်းသိရင်ဆင်းရဲပေါ်မှာမလိုခြင်းမတတ်မဲ့မနှစ်သက်မတွေ့တာတော့ဘူးအဲ့ဒါလို့ဖြစ်လို့ဆင်းရဲကလွတ်အောင်လုပ်နိုင်ရင်ညှိတွယ်မှုတမ်းမဲ့မှုနှစ်သက်မှုကိုပယ်နိုင်ရင်တော့ ဘာဖြစ်လဲချမ်းသာတယ်ဆင်းရဲငြိမ်ရောဒီလိုမဟုတ်လားဆင်းရဲငြိမ်ရောမသေးကြဘူးလားအဲ့တော့ဆင်းရဲကိုသိအောင်လုပ်နိုင်တဲ့နီလန်လည်းရှိတယ်မေဃသစ္စာတဲ့တဲ့ပြောရင်ခန္ဓာကိုယ်ကိုစောင့်ကြည့်စိတ်ကိုစောင့်ကြည့်ဒါပဲမဟုတ်လားစောင့်ကြည့်တဲ့အခါကျတော့အမှန်တိုင်းသိမလားဘူးလားအဲ့ဒီစောင့်ကြည့်တာကိုပဲဘာလို့ခေါ်တယ်လဲ ရှုမှတ်တယ်တဲ့ဟုတ်တယ်မလားတတိပဋ္ဌာန်ပွားတယ်တဲ့ဝိပဿနာအားထုတ်တယ်တဲ့အဲ့လိုပြောတာမဟုတ်လားလူရင်းကတော့ခန္ဓာကိုယ်မှာဖြစ်သမျှကိုစောင့်ကြည့်တာစိတ်ထဲမှာဖြစ်သမျှကိုစောင့်ကြည့်တာဟိုယောဂီကလက်သေးကိုစောင့်ကြည့်နေတယ်အဲအဲ့ဒီယောဂီကလက်သေးစောင့်ကြည့်နေတယ်တော်တော်တရားတက်မဲ့ယောဂီပဲ နားလည်ပြီလားစောင့်ကြည့်ပါများလာလို့ရှိရင်စောင့်အကြည့်ခံရတဲ့သဘာဝရဲ့အစစ်အမှန်သဘောသိမလားဘူးလားသိလာတယ်သိရင်မငြိတော့ဘူးမတွေ့တာတော့ဘူးမတွေ့တာရင်ဆင်းရဲငြိရောဒီတော့အဲ့ဒီသဘောကိုနိုင်ငံသားတွေလက်ခံတယ်သို့တော့သူတို့တန်မြာရှိတာတခုရှိတယ်ဘာလဲလို့ဆိုတော့ အဲ့ဒီလိုချင်နှစ်သက်တတ်မဲ့တဲ့သဘောကိုပယ်လို့ရပါမလားတဲ့ဖြစ်နိုင်မှာမလားတဲ့များသောအားဖြင့်အနောက်တိုင်းသားတွေကိုအနောက်တိုင်းသားတွေဆိုတာကသူတို့ကညှိတွယ်မှုတတ်မဲ့မှုကို အလေးပေးပြီးနေတဲ့လူတွေကိုမညှိတွယ်ရမတတ်မဲ့ရရင်သေတော့မလောက်ဖြစ်တဲ့လူတွေ အဲ့ဒါကိုအလေးပေးနေတဲ့ပုံကိုယ်တွေဆိုတော့ညှိတွေ့တတ်မဲ့မှုကိုပယ်လို့ရပါမလားသူတို့ကအဲ့ဒီကြတော့ခုနပြောတဲ့ Einstein ရဲ့ relativity theory နဲ့ကင်ရတယ်ညှိတွေ့မှုရှိရင်ညှိတွေ့မှု မရှိတဲ့သဘောမဖြစ်နိုင်ဘူးလားအဲ့တော့သူတို့လက်ခံရတာပေါ့ ညှိတွယ်မှုရှိရင်မညှိတွယ်တဲ့သဘော ရှိနိုင်တယ်တမ်းမဲ့မှုရှိရင်မတမ်းမဲ့တဲ့သဘောရှိနိုင်တယ်နှစ်သက်မှုရှိရင်မနှစ်သက်တဲ့သဘောရှိနိုင်တယ်ဟုတ်တယ်မဟုတ်လားအဲ့ဒီအခါကျတော့သူတို့လက်ခံရတယ်အာရှိနိုင်တယ်ညှိတွယ်မှုမရှိတဲ့သဘောရှိနိုင်တယ်ဆိုဒီလိုမရှိဘူးဆိုတဲ့ကပယ်နိုင်လို့မရှိတာပေါ့ အဲ့တော့ပယ်နိုင်တယ်ဆိုတဲ့ကပယ်တဲ့နီလန်းဆိုတာဒါရှိတယ်မသေးကြဘူးလားအဲ့ဒီအတိုင်းဆိုလို့ရှိရင်လက်ခံနိုင်မှာမလားလက်ခံနိုင်တယ်လက်မခံလို့မရဘူးလက်မခံလို့မရဘူးဒီတော့အဲ့ဒီဆင်းရဲအမှန်ဆင်းရဲဖြစ်ခြင်းရဲ့အကြောင်းအမှန် င်းရဲချုပ်ငြိမ်းခြင်းအမှန်ဆင်းရဲချုပ်ငြိမ်းရသူယောက်ျောင်းအကျဉ်းလားအမှန်ခေါ်တဲ့အမှန်တရား၄ပါးကလောကီမှာလည်းရှိတယ်လောကုတ္တရာမှာလည်းရှိတယ်လောကီမှာဆိုတာဝိပဿနာအာထုတ်ခိုက်မှာအဲ့ဒီသစ္စာ၄ပါးသိတယ်တချိန်ချိန်ကြမှာဝိပဿနာအာထုတ်ခိုက်မှာဘယ်လိုသိတယ်ဆိုတာပြောပြမယ်နားထောင်ရင်သလား ဘာကြောင့်နားထောင်ခြင်းသလဲတက္ကသိုလ်ဓမ္မသဘင်စာအုပ်လှမ်းကြည့်ဟုတ်ကလားဘယ်စာအုပ်လှမ်းကြည့်ရမလဲအဲ့ဒီတက္ကသိုလ်ဓမ္မသဘင်မှာလောကီတစ္ဆာဝိပဿနာအထုတ်တဲ့ယောဂီသိပုံ ပါသည်တခါလောကုတ္တရာဖြစ်တဲ့အရိယတစ္ဆာ၄ပါးကိုဝိပဿနာ အထုတ်တဲ့ယောဂီမက်ဖို့ရတဲ့အခါသိပုံလဲအဲ့ဒီထဲမှာပါသည်ကိုမက်ဖို့မရသေးခင်ကြိုတင်းသိထားခြင်းရင်လည်းပဲအဲ့ဒီစာအုပ်လှမ်းကြည့်ဟုတ်ကဲ့လားကြိုတင်းများသိမထားခြင်းဘူးလားကြိုတင်သိထားတာမကောင်းဘူးဟုတ်လားဘာကြောင့်လဲလို့ဆိုတော့ကြိုတင်သိထားရင်ကိုယ်ဒီသဘောလေးဖြစ်အင်း ငါတော့တမက်တဖို့ရထမရဲ့မဟုတ်ဘူးလားအဲ့လိုစိတ်ဖြစ်ပြီဆိုလို့ရှင်တမာရီပြတ်မသွားဘူးလားပြတ်သွားတယ်အဲ့တော့လောကီတစ္ဆာ၄ပါးသိပုံကတော့သိထားရင်လည်းကောင်းပါတယ်။ဘာကြောင့်လဲဆိုကိုကရှုနေတာရှုတိုင်းလည်းသိနေတာဟုတ်အဲ့ဒီလောကုတ္တရာအရိယသစ္စာ၄ပါးမဉ္ဇဉ်ဘုံညာနဲ့သိပုံကတော့ကြည်မထားတာပဲကောင်းတယ်နော် ပါတော့တက္ကသိုလ်ဓမ္မသဘင်စာအုပ်မှာပါတယ်ကိုမက်ဖို့ရပြီးမှပဲအဲ့ဒီနေရာကြည့်ကြတော့မဟုတ်လားမက်ဖို့မရသေးခဲ့အဲ့ဒီစာအုပ်ဖတ်တောင်မှအဲ့ဒီနေရာလေးကွင်းသွားလိုက်နော်ဒီတော့အဲ့ဒီသစ္စာ၄ပါးအမှန်တရားဟာဘယ်မှာရှိသလဲဆိုတော့ခန္ဓာကိုယ်မှာရှိတယ်ဒါကြောင့်တရားရှာ ကိုမှဟုတ်ကလားအခုယောဂီတို့တရားရှားနေတာမဟုတ်လားတချို့များတရားတွေ့တယ်ဆိုပြီးတော့တရားထိုင်ရင်ကနေပြီးတော့နတ်ဘုံနတ်နန်းကြီးတွေတွေးလို့မြမဘုံမြမနန်းကြီးတွေစိတ်ကလည်းကြီးပြီးအေးပြီးငြိမ်နေတာပဲချမ်းသာလိုက်တာ တရားတွေးနေတာမဟုတ်လားဘာဖြစ်လို့ဘာဖြစ်လို့တွေးနေတာမဟုတ်ဘူးလို့ပြောနိုင်တယ်လဲဟမ်ကိုမှမဟုတ်လို့မဟုတ်ဘူးလားအဲ့ဒီနတ်ဘုံနတ်နန်းကြီးတွေကကိုမှလားပြမဘုံပြမနန်းကြီးကကိုမှလားမဟုတ်တော့ကိုမှမှမဟုတ်ရင်တရားဟုတ်ပါမလားကောင်းငင်မှာစိတ်ထဲမှာမဟုတ်လား အဲ့တော့ကိုယ်မှတွေ့မှတရားတခြားမှတွေ့ရင်တရားမဟုတ်ဘူးဟုတ်ကလားဒီတော့အခုကဘာပြောရင်ကဘယ်ရောက်သွားတာပညာပြောတာပညာဟုတ်တယ်မလားလောကီပညာကယုံ nant သဘောကိုသိတယ်ထိုးတွင်သိတယ်လောကုတ္တရာပညာက အရိယသစ္စာ၄ပါးထိုးထွင်းသိပြီနော်အဲ့ဒီသီလသမာဓိပညာ၃ပါးမှာဒီနေ့ကသီလအကြောင်းပြောနေတာမဟုတ်လားဒါဖြင့်ဒီနေ့ဘာအကြောင်းပြောရမလဲဩသီလအကြောင်းကပြီးသွားပြီလားွားချစ်ခင်ကြားရဲ့လားဘာကြားလဲ အဲသီလအကြောင်းပြီးသွားပြီလားသီလအကြောင်းပြောတာပြီးသွားပြီလားလို့ပြီးသွားပြီอืมကြည့်ပြီးလိုက်ကြစို့နော်အဲ့ဒီသီလသီလကိုသီလဆိုတော့ကာယကံကိုကအပြစ်မကင်းတာတွေမလုပ်ဖဲရှောင်ကျင်တာ ဝစီကံနှုတ်ကအပြစ်မကင်းတာတွေမပြောပဲရှောင်ကျင်တာဒါမဟုတ်လားအဲ့ဒါကိုဘာခေါ်လဲသီလကိုချင်းသီလအဲ့ဒါလို့ရှောင်ကျင်တာမှာသီလဆောက်တည်ပြီးတော့ရှောင်ကျင်တာလည်းရှိတယ်မဆောက်တည်ပဲရှောင်ကျင်တာလည်းရှိတယ်ဒီလိုမဟုတ်လားဆောက်တည်တယ်ဆိုတာကသီလခံယူပြီးတော့ဆောက်တည်တာမဆောက်တည်တယ်မဆောက်တည်ပဲရှောင်ကျင်တယ်ဆိုတာကသီလတော့ခံယူမနေဘူးဒါပေမဲ့ အပြစ်ပြုเสียရှိရင်မပြုဘူးပြောเสียရှိရင်မပြောပဲရှောင်ကျင်စောင့်စည်းထိမ့်သိမ့်တယ်ဟုတ်တယ်မလားအဲ့ဒီနှစ်ခုမှာမဆောက်တည်ပဲရှောင်ကျင်စောင့်စည်းထိမ့်သိမ့်တာနဲ့ဆောက်တည်ပြီးတော့ရှောင်ကျင်စောင့်စည်းထိမ့်သိမ့်တာဘယ်ဟာပိုကောင်းလဲဘာကြောင့်စိတ်ကပိုးပြီးတော့ အလေးအနက်ခံယူရမဟုတ်လားအလေးအနက်ခံယူတဲ့အခါကျတော့ရှောင်ကျင်လို့စောင့်စည်းထိမ့်သိမ့်လို့တဲ့စေတနာပူအားကောင်းမလားဟုတ်လားအားကောင်းပြီဆိုတော့တော်ယုံတန်ယုံနဲ့ကျူးလွန်ပြပါမလားမကျူးလွန်ပြဘူးစောင့်စည်းထိမ့်သိမ့်မှုခိုင်မာသွားတယ်ဆောက်တည်တော့အဲ့ဒါလို့ဆောက်တည်တဲ့အခါမှာယံဖယံခါ မနိုင်လို့မို့လို့ကျူးလွန်မိတဲ့အခါလဲရှိကောင်းရှိတတ်တယ်အဲ့ဒါလို့ရှိတဲ့အခါမှာကျူးလွန်ပုံက၄မျိုးရှိတယ်တဲ့ကျူးလွန်မိတတ်တာ၄မျိုးရှိတယ်တဲ့ကြားဘူးတယ်မဟုတ်လားဟောမကြားဘူးလားဘာလို့မကြားဘူးတော့ ဆရာတော်မမိတ်သေးလို့ဟုတ်လားသီလကျိုးတယ်သီလပေါက်တယ်သီလပြောက်တယ်သီလကြားတယ်ဆိုတာမကြားဘူးဘူးလားအဲ့ဒါပြောတာမကြားဘူးသေးဘူးကဲပြောမယ်ကြားဘူးပြီလားကြားဘူးသွားပြီပြီးရောဟမ် သီလဆောက်တည်ဆောင်ထိန်တဲ့အခါမှာအစာသိက္ခာဘုတ်ကျူးလွန်မိလို့ပျက်စီးသွားရင်ဖြစ်စေ အဆုံးသိက္ခာဘုတ်ကျူးလွန်မိလို့ပျက်စီးသွားရင်ဖြစ်စေအဲ့ဒါသီလကျိုးတယ်ခေါ်တယ်ဥပမာဆိုပါစို့၅ပါးသီလပါဏာတိပါဒသိက္ခာဘုတ်ကျူးလွန်မိလို့ပျက်စီးသွားရင်လည်းကျိုးတယ် သူရာမေရယတိခါဘုတ်ကျူးလွန်မိလို့ပျက်စီးသွားရင်လည်းကျိုးတယ်အလေကတိခါဘုတ်ကျူးလွန်မိလို့ပျက်စီးသွားရင်တော့ပေါက်တယ်လို့ခေါ်တယ်တဲ့အလေတိခါဘုတ်ကျူးလွန်မိလို့ပျက်စီးသွားရင်သီလပေါက်သွားတယ် သိက္ခာဘုတ်နှစ်ပါးတနေရာရာကတစ်ဆက်တည်းပျက်စီးသွားတယ်ကျူးလွန်မိရဲ့ဥပမာဆိုကြပါစို့အဒိဏဒါနနဲ့ကာမေတုမိစ္ဆာစာရနှစ်ခုကျူးလွန်မိလို့အဲ့ဒီသိက္ခာဘုတ်နှစ်ခုပျက်စီးသွားတယ်ဆိုရင်သီလပျောက်တယ်တဲ့ပျောက်တယ်ဆိုတာရပင်းပျောက်မဟုတ်ဘူးရရည်ပျောက် ရရစ်ပြောက်ကဘာအဓိပ္ပာယ်ရှိတော့အဆက်အပြောက်ထင်သွားတာရပင်းပြောက်ကလုံးဝပြောက်သွားတာခုကရရစ်ပြောက်သီလပြောက်သွားတယ်တဲ့ပရောက်ပရောက်သွားတယ်อืมပရောက်မဟုတ်ပရောက်သွားတယ်ဒီလိုမဟုတ်လို့ အစအဆုံးမှတပါးတနေရာရာကသိခါဘုတ်တစ်ခုချင်းကျူးလွန်ပြီလို့ပျက်စီးသွားရင်တော့အဲ့ဒါကြားတယ်လို့ခေါ်တယ်သီလကျိုးတယ်ပေါက်တယ်ပြောက်တယ်ကြားတယ် ပါဠိမှာလည်းပါဠိမှာအဲပါဠိစကားကိုရှေးဆရာတော်တွေကအဲ့ဒါပြန်သုံးထားတာအရှင်အာနန္ဒာကမြတ်စွာဘုရားတခါလျှောက်ထားဘူးတဲ့ကိမတ္ထိယာနိဗန္တိသီလာနိအခန္ဓာနိအစိတ်ဓာနိအကမ္မတာနိအတ္တပလာနိတမာတိတံဝတ္တနိကာနိဝိညူပတ္တထာနိတဲ့ အတိဘယ်ကမြတ်စွာဘုရားတဲ့စိတ်တည်ငြိမ်မှုကို ဖြစ်ပေါ်စေတဲ့အတွက်ပညာရှိတို့ချီးမွမ်းအပ်တဲ့သီလတွေကိုကျင့်သီလတွေပြန်ပြောမှတော့မြတ်စွာဘုရားစကားကိုစေ့ုံသုံးတာစိတ်တည်ငြိမ်မှုကိုဖြစ်ပေါ်စေသောကြောင့် ညာရှိတို့ချီးမွားအပ်သောကိုကျင့်သီလတို့သည်တဲ့ဟောသီလကိုဝိသေသနာပြုလိုက်တာစိတ်တည်ငြိမ်မှုကိုဖြစ်စေသောကြောင့်ဟောသူကဝိသေသနာတစ်ခုပညာရှိတို့ချီးမွားအပ်သောကိုကျင့်သီလတဲ့အဲဘာပြောတာလဲ ကိုကျင့်သီလပြည့်စုံစင်ကြယ်ရင်တမာတိကိုဖြစ်စေနိုင်တယ်စိတ်တည်ငြိမ်နိုင်တယ်တဲ့တဲ့ပြောရင်သီလစင်ကြယ်ရင်တမာတိဖြစ်တယ်ဒါပဲသီလစင်ကြယ်ရင်တမာတိဖြစ်တယ်ပြောစိတ်တည်ငြိမ်မှုတမာတိကို ဖြစ်စေနိုင်၍ပညာရှိတို့ချီးမွမ်းအပ်သောကိုကျင့်သီလတို့သည်တဲ့အဲသီလရဲ့သဘောကိုပြောပြတယ် ဘယ်လိုသီလလဲဆိုအခန္ဓာနိမကြိုးကုန်သောအစိတ်ဓာနိမပေါက်ကုန်သောအကမ္မတာနိမပြောက်ကုန်သောအတပလာနိမကြောင်မကြားကုန်သောသီလာနိကိုကျင့်သီလာတို့သည်ကိမတ္ထိယာနိအဘယ်အကျိုးရှိပါသနည်းဖျား ပညာရှိတို့ချီးမွမ်းတယ်ဘာကြောင့်ချီးမွမ်းတယ်လဲစိတ်တည်ငြိမ်မှုကို ဖြစ်ပေါ်စေလို့ဘသူတွေလဲကိုကျင့်သီလတွေသို့တော့ဘယ်လိုကိုကျင့်သီလလဲအခန္ဓာနိမကျိုးတဲ့ကိုကျင့်သီလအစိတ်ဓာနိမပေါက်တဲ့ကိုကျင့်သီလအကမ္မတာနိမပြောက်တဲ့အဆက်အပြောက်မထင်တဲ့ကိုကျင့်သီလ အတ္တပလာနိမကြောင်မကြားတဲ့ကိုခြင်းသီလဟောအဲ့ဒီအပြစ်၄ပါးကင်းလွတ်တဲ့ကိုခြင်းသီလဟာတဲ့စိတ်တည်ငြိမ်မှုတမာရီကို ဖြစ်ပေါ်စေတယ်ဒါကြောင့်ပညာရှိတို့ချီးမွမ်းအပ်တယ်သဘောပေါက်လားမကြိုးမပေါက်မပြောက်မကြားတဲ့မကြားတဲ့အတွက်တမာရီကို ဖြစ်စေတန်၍ပညာရှိတို့ချီးမွမ်းအပ်သော ကိုချင်းသီလတို့သည်အဘယ်အကျိုးရှိပါသနည်းဖရာဒါပြောတာမေးတာမဟုတ်လားအဲအဲအဲ့ဒီမကြိုးမပေါက်မပြတ်မကြားတဲ့ကိုချင်းသီလတွေဘယ်အကျိုးရှိသလဲတဲ့ယောဂီတို့သိသလားယောဂီတို့မသိဘူးပြီးမှပြောမယ်ဟုတ်ကဲ့လား တရားဆိုတာမသိတာပဲပြောရသလားသိတာပြောရသလားဒါဖြင့်သိတာမပြောရဘူးပေါ့ဟမ်သိတယ်ဆိုတာလဲသိတော့မှသိပြီအခုမေ့နေမလားဟုတ်လားမကြားဘူးများတရားများနာကြားရပြီဒီကြားဘူးပြီလားထပ်လို့နာပါတယ်တော့ ကြာဘူးပြီးတာထပ်လို့နာဘာဖြစ်လဲသေချာရှင်းမိပြီဟုတ်တယ်မလားဒီတော့အခုသီလပေါက်တာပျောက်တာသီလကျိုးတာပေါက်တာပျောက်တာကြားတာသိပြီလားဟမ်မှတ်မိပြီလားသိကြသလားဆိုကျိုးပေါက်ပျောက်ကြား သီလမြတ်၄ပါးရှိလေသည်ကျိုးပေါက်ပျောက်ကြားသီလမြတ်၄ပါးရှိပေသည်သို့ စာဆုံးပြက်လင်းကျိုးသည်ပင်လဲတွင်ပေါက်သည်မည်စာဆုံးပြက်လင်းကျိုးသည်ပင်လဲတွင်ပေါက်သည်မည်ဆို ပြောတာလဲအစသိခာဘုတ်အဆုံးသိခာဘုတ်လွန်ကျူးမိရင်သီလကျိုးတယ်အလယ်သိခာဘုတ်လွန်ကျူးမိရင်သီလပေါက်တယ်ဟုတ်ကဲ့လားနှစ်ပါးသုံးပါးအစဉ်အားပညာပြောက်သည်မြည် အစာသုံးနှစ်ပါးသုံးပါးအစဉ်အားပညာပျောက်သည်မည်နှစ်ပါးသုံးပါးအစဉ်အားပညာပျောက်သည်မည် ပြောတာတော့နှစ်ပါးတဇတ်ထဲတိခါဘုတ်သုံးပါးတဇတ်ထဲပြည့်ရင်ကျွလွန်ကျူးမိရင်ပျောက်တယ်အဆက်ပျောက်ထင်သွားပြီတနေရာချင်းတပါးချင်းပြက်လင်းကြားသည်မြည်အဲ့ဒီကြားကရပင်လားရရဲ့လား ကရကရနော်ကရာကရာမဟုတ်ဘူးကရဟုတ်ကဲ့လားရပင်တနေရာချင်းတပါးချင်းပြက်လင်းကြသည်မြည်ဆို အပြစ်၄ပါးလွတ်ပြီးတော့မကြိုးမပေါက်မပြောင်းမကြားတဲ့ကိုချင်းသီလတွေဘာအကျိုးရှိပါသလဲဖရာလို့မြတ်စွာဘုရားကိုလျှောက်တော့ယောဂီတို့ကိုမေးတော့လဲယောဂီကမသိဘူးအဲ့တော့ဘုရားဟောကဘယ်လိုဟောသလဲကောင်းဆိုနှစ်တန်းကံတရားနှင့်သုံးမယရနာယုံရင်လေး ဆိုကံပြုရန်ရှက်ကြောင်များလို့သီလတရားလုံခြုံပေသီလလုံလင်းကြည်ရွှင်လန်းလို့ဝမ်းသာအာရနှစ်သိမ့်ပေနှစ်သိမ့်သောခါကိုစိတ်ငြိမ်လို့ငြိမ်အေးချမ်းသာရသလေချမ်းသာလေပြီတမာရိယာဤဉာဏ်မြင်တွေဉာဏ်မြင်ဆိုတာဝိပဿနာဉာဏ်မြင် မညံဖူညာအမြင်ဟုတ်ကဲ့လားအဲ့ဒါအရှင်အာနန္ဒာလျှောက်လို့မြတ်စွာဘုရားဖြေထားတဲ့ဇကားနားလဲသလားတော့မသိမလဲဘူးနော်ဟောလဲတယ်လားဂိုင်းဆိုရာပြီးသားမဟုတ်လားစာအုပ်ထဲမှာဘယ်မှာလဲ ဂုံတော်ဘုရားရှိခိုးစာအုပ်နောက်ကျောဘုံမှာ အရှင်အာနန္ဒမေးတဲ့အမေကိုမြတ်စွာဘုရားဖြေထားသည်ဟုတ်ကဲ့လားဆို uh, ဝိပဿနာဉာဏ်အမြင်မဲ့ဉာဏ်ဖူဉာဏ်အမြင်ဆိုတဲ့ဉာဏ်အမြင်တွေရဖို့ရာ အခြေခံပါလေသီလပြည့်စုံစင်ကြယ်မှုဒါကြောင့်ယောဂီတို့ဟာ အခြေခံဖြစ်တဲ့သီလပြည့်စုံစင်ကြယ်အောင်ပုတ္တစခရုသင်လို့ဖြူစင်းနေအောင် စောင့်စည်းထိမ့်သိမ်းခြင်းအပြင်စင်ကြယ်တဲ့သီလဘောအခြေခံပြီးတတိပဋ္ဌာန်၄ပါး ကြင်ကြံပွားများအထောက်ကြလို့ဆင်းရဲခတ်သိမ်းငြိမ်းရာနိဗ္ဗာန်ကိုလင်းမြန်စွာမျက်မှောက်ပြုနိုင်ကြပါစေ။အာမင်